တိမောသေဩဝါဒစာပထမဆောင်အခန်းကြီး1အငယ်1မှ4ငါတို့ကိုကယ်တင်တော်မူသောအရှင်ဘုရားသခင်နှင့်ငါတို့မျှော်လင့်ခြင်းအကြောင်းဖြစ်သောယေရှုခရစ်၏ပြည့်ညတ်တော်အားဖြင့်ထိုသခင်၏တမန်တော်ဖြစ်သောငါပေါလုသည်ယုံကြည်ခြင်းအားဖြင့်ငါသားစစ်ဖြစ်သောတိမောသေကိုကြားလိုက်ပါ၏ငါတို့သခင်ယေရှုခရစ်နှင့် ငါတို့အဖတည်းဟုသောဘုရားသခင်ထံတော်ကကျေးဇူးဂုဏငြိမ်သက်ခြင်းရှိပါစေသောခြားနာသောအယူဝါဒတစ်ကို မတွင်တင်ကြနှင့်ဟု၍၎င်းဒဏ္ဍာရီစကားကိုနားမထောင်ကြနှင့်ဟု၍၎င်းယုံကြည်ခြင်း၌တည်သောဘုရားသခင်၏သာသနာတော်ကို ပြုစုသည်ထက်အချင်းချင်းငင်းခုန်ခြင်းကိုတာ၍ပြုစုတတ်သော ပြင်ဆင်၍မကုံနိုင်သောဆွေစဉ်မျိုးဆက်စည်းများကို ပမာဏမပြုကြနှင့်ဟု၍၎င်းတင်သည်အချို့သော သူတို့ကိုပညာထား၍အေဖဲ့မြို့၌နေရစ်စေခြင်းငှာငါသည်မာကေဒေါနိပြည်သို့တွားသောအခါတောင်းပန်သည့်အတိုင်းနေရစ်လောအငယ်9မှ17ထိုတို့ပညာထားခြင်း အချုပ်ချာမူကားစင်ကြယ်သော စိတ်နှလုံးနှင့်၎င်းကိုကိုကိုတည်သောစိတ်ကြည်လင်ခြင်းနှင့်၎င်း မှန်သောယုံကြည်ခြင်းနှင့်၎င်းစပ်ဆိုင်သောချစ်ချင်းမေတ္တာဖြစ်သည်ထိုသို့သောအကျင့်ကို လူအချို့တို့သည်အမြဲမကျင့်အချီးနှီးသောစကားပြောခြင်းသို့လွှဲသွားကြပြီထိုသူတို့သည်မိမိတို့ပြောသောအရာကို နားမလဲအဘယ်သို့သောတရားပဲ၌မိမိတို့ခိုင်မာစွာ နေသည်ကိုမသိဘဲလျက်ဤတရီစီယာလှုပ်ချင်ကြသည်တကား ပညာတရားကိုတရားသဖြင့်ကျင့်သောသူအဖို့မထားမတရားသဖြင့်ကျင့်သောသူ နားမထောင်သောသူဖျားကိုမကိုးကွယ်သောသူ အပြစ်ထင်ရှားသောသူမတန့်ရှင်းသောသူဖျားတရားကိုမယုံမသိပြုသောသူမိဘကိုညှင်းဆဲသောသူလူအသက်ကိုတတ်သောသူ မတရားသောမေထုံ၌မိဝဲသောသူယောက်ျားချင်းမေထုံကို ပြုသောသူလူကိုခိုးသွားသောသူ မုသာစကားကိုသုံးသောသူ မဟုတ်မမှန်ဘဲကျိန်ဆိုသောသူမှဆ၍စင်ကြယ်သောဩဝါဒနှင့်ဆန့်ကျင်ဘက်ဖြစ်သမျှတို့အဖို့ပညာတရားကိုထားသည်ဟုတိမှတ်၍ထိုတရားကိုတရားသဖြင့်သုံးသောသူ၌ပညာတရားသည်အကျိုးကို ပေးတတ်သည်ဟုငါတို့သိကြ၏ထိုတို့ဆိုသော မင်္ဂလာရှိတော်မူသောဘုရားသခင်၏ဘုံကြီးသောအေဝံဂေလိတရားနှင့်ညီတည်း အငယ်၁၂မှ၁၉ထိုတရားကိုငါ၌အပ်ပေးတော်မူသည်ဖြစ်၍ငါကိုခွန်အားနှင့် ပြည့်စုံစေတော်မူသောငါတို့သခင်ယေရှုခရစ်ယေရှုတော်ကိုငါချီးမွမ်း၏ငါသည်ကဲ့ရဲ့သောသူညှင်းဆဲသောသူကြမ်းကြုတ်သောသူဖြစ်ဖူးတော်လဲတစ္ဆာရှိသောသူဟု ထိုသခင်သည်မှတ်၍ဓမ္မဆရာအရာ၌ခံထားတော်မူ၏ထိုတို့ငါပြုသောအခါယုံခြင်းမရှိ အမှန်မသိဘဲပြုသောကြောင့်ကရုဏာတော်ကိုငါခံရပြီငါတို့သခင်ဖျား၏ယေရှုတော်သည်လည်းယေရှုခရစ်၌ယုံကြည်ခြင်းချစ်ခြင်းနှင့်တကွအတိုင်းထက်အလွန်ကြွယ်ဝပြီယေရှုခရစ်သည်အပြစ်ရှိသော သူတို့ကိုကယ်တင်ခြင်းငှာဤလောကသို့ကြွလာတော်မူသည်ဟုသော စကားသည်တစ္ဆာစကားဖြစ်၏အကျွင့်မဲ့ခံယူအပ်သောစကားလည်းဖြစ်၏ အပြစ်ရှိသောသူတို့တွင်ငါသည်အကြီးဆုံးဖြစ်၏။သို့သော်လည်းထာဝရအသက်အလိုငှါယုံကြည်လတံ့သောသူတို့လိုက်စရာပုံသက်သေဖြစ်စေခြင်းငှါအကြီးဆုံးသောအပြစ်ရှိသောငါ၌ယေရှုခရစ်သည်ခပ်သိမ်းသောခန္တီတော်ကို ပြတော်မူမည်အကြောင်းငါ့ကိုသနားတော်မူပြီ။လောကဓာတ်တို့၏ဘုရင်တည်းဟူသော ဖောက်ပြန်ပျက်စီးခြင်းနှင့်ကင်းလွတ်တော်မူထသော မျက်မြင်မရ အယူပဖြစ်တော်မူထသောတဆူတည်းသောဘုရားသခင်သည်ကမ္ဘာအဆက်ဆက်ဂုဏ်အသရေ၊ဘုန်းအာနုဘော်ရှိတော်မူစေသတည်း။အာမင်။ငါ့သားတိမောသေ၊သင့်ကိုရည်မှတ်၍ဟောပြောခဲ့ပြီးသော အနာဂတ္တိစကားကိုသင်သည်အမှီပြု၍ယုံကြည်ခြင်းကို၎င်း၊ကိုယ်ကိုကိုယ်သိသောစိတ်ကြည်လင်ခြင်းကို၎င်းစွဲလမ်း၍ကောင်းသောစစ်ကိုတိုက်စေခြင်းငှါ ထားခဲ့ပြီးသောထိုအနာဂတ္တိစကားနှင့်အညီအထက်ငါဆိုခဲ့ပြီးသောပညတ်ထားခြင်းအခွင့်ကိုသင်၌ငါအပ်ပေ၏။ထိုယုံကြည်ခြင်းမှစသည်တို့ကို အချို့သောသူတို့သည်ပယ်ပြီးလျှင်၊ယုံကြည်ခြင်းသင်္ဘောပျက်၍ဆုံးရှုံးကြပြီ။ထိုသူတို့တွင်ဟုမေနဲနှင့် အာလေဇန္ဒြုပါသတည်း။ထိုသူတို့သည်ကဲ့ရဲ့သောစကားကိုကြဉ်ရှောင်ခြင်းငှါသင်ရမည်အကြောင်းစာတန်၏လက်သို့ငါအပ်လိုက်ခဲ့ပြီ။